ဒီကနေ့အစဉ်ကြရောက်တဲ့အတိုင်းသုဒ္ဓဒုက္ခဘာဝနာလေးမျိုးကိုယုံတရားလေးမျိုးတွေကပထမအမျိုးသားကိုထိုက်တန်တဲ့အရှင်ကြီးပြတ်တာပြီးတော့ဒီမေတ္တာအကြောင်းထိုက်တန်တဲ့အရှင်ကြီးပြပါမယ် ကြီးလိုမေတ္တာဆိုတဲ့ကအဓိပ္ပာယ်ကတော့သူတစ်ပါးပေါ်မှာဒေါသစိတ်ဆိုးတာပေါ့ဖြစ်ရှိတဲ့ဒေါသကြာပါရဆိုတာလည်းဒေါသပါပဲအဲဒီအဖြစ်ရှိစိတ်ကြီးဖြစ်လာလို့ရှိရင် ကိုယ်တော်ကကိုယ်မဆိုင်နိုင်တဲ့အတွက်သူတော်ရဲ့အကျိုးစီးပွားတွေလည်းပဲနားမလည်နိုင်တော့ဒေါသကြီးဖြစ်တယ်ဆိုရင်ဒေါမနစဆိုတာပေါ့နိမကောင်းတဲ့ခံစားမှုတွေလည်းဖြစ်တော့တာပဲစိတ်ချမ်းသာတယ်ဒေါသကြောင့်ဒေါမနစကြီးဖြစ်တဲ့အခါအဲဒီဒေါမနစတနှုံနှုံနဲ့မပြီးတော့ သိကြပါအဲ့ဒီစိတ်ဒေါမနစာရဲ့ဖြစ်ရှိခံရတဲ့ဖြစ်ရှိလို့တဲ့ဒေါသနဲ့ဒါနေပြီးတော့ဒီလိုလိုနဲ့ခံစားတဲ့ဒေါမနစာကဖြစ်ရှိလိုက်ပြီဆိုလို့ရှိရင်စိတ်ခါရစရာမရှိတော့ဒီအနေနဲ့ပွားလာတော့တာပါပဲ အတွေ့အကြုံတွေရောရာဇီပွားလာပြီဆိုလို့ရှိရင်တော့ကိုယ်ကဒုံရတရဲ့ဖြစ်စည်းကောင်တွေလည်းပဲရလာတော့အဲဒီမှာတစ်ဆင့်ဆက်ပြီးတော့စိတ်ချမ်းသာမှုကနေပြီးတော့ကိုယ်ချမ်းသာမှုတွေလည်းပဲလာတော့တာပါပဲအဲဒီလိုဒေါသကင်းပြီးတော့ ခြေကောင်းအနေကောင်းနဲ့ဖြစ်တဲ့အေးချမ်းတဲ့စိတ်ထားမျိုးကိုမေတ္တာလို့ခေါ်ရတယ်။အချုပ်ကတော့ဒေါသရဲ့ဆန့်ကျင်ဘက်ပါပဲဒါပါပဲ။စိတ်ကိုစူစူဖတ်ဖတ်စူစူကြည်ကြည်ဖြစ်စေတတ်တဲ့တရားလို့ဆိုရတယ်။ စောင့်ကြည့်နိုင်တဲ့ရှင်ကြည့်လို့ရှိရင်မေတ္တာရဲ့သဘာဝဟာရှင်ရှင်ရှင်ရှင်ပေါ်လာတာပါပဲတူတူပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်တဲ့မဲ့ရာဟုတုပေါ်မှာမကျေနပ်လို့ပေါ့လေခုနဒေါသတွေဖြစ်လာပြီဆိုရင်သူကပူလောင်ခြင်းရဲ့ အသာကြီးဆက်ဆက်တုံးလာညစာလေးလည်းညီညွတ်လာပါးစပ်ကလည်းတောင်ရောက်ရောက်ရောက်နဲ့လက်ကလည်းပဲမထိန်နိုင်ဘူးဆိုလို့ရှိရင်တော့ရှိလို့လည်းအဆင့်ကြီးရောက်သွားတာပဲမေတ္တာကတော့အဲ့ဒီလိုမဟုတ်ဘူးဆိုးဆိုးဖတ်ဖတ်ရှိတယ်ဗာလိ မေတ္တာလေးများဝင်လာပြီဆိုလို့ရှိရင်စိတ်ဟာအေးပြီးတော့သူတို့ရဲ့အကျိုးစီးပွားတွေပါလေလိုလားတဲ့သူတို့ချမ်းသာစေလိုတဲ့ကောင်းစားစေလိုတဲ့ဆက်စားရအရှင်ကြီးစေလိုတဲ့စိတ်ဓာတ်တွေဝင်လာတဲ့အခါမှာအေးချမ်းသွားတာပဲအဲလိုစိတ်ဟာချုပ်ကပ်ကကြီးမဟုတ်တော့ဘူးဒီမှာဒေါသဝင်စိတ်ဟာချုပ်ကပ်ကကြီး မေတ္တာရောက်လာလို့ရှိရင်စိတ်ဟာဆုစုပြေပြေရှိရတော့အဲဒီမှာတစ်ဆင့်ရှင်းရှင်းဒီကားစီချင်းဆက်ဆံရအစအရှင်ပြေလာတော့တာပဲအဲဒီလိုစိတ်တော်ရောကိုဒီရဆန္ဒမှာမေတ္တာလို့ခေါ်ပါတယ်တရားကိုကတော့တရားသဘာဝအထေကိုကတော့အတောသစေတသိက်ပါပဲ ဒေါသရဲ့ဆန့်ကျင်ဘက်ဖြစ်စီတတ်တဲ့ဒေါသရဲ့ဆန့်ကျင်ဘက်အဒေါသစေတသိက်ပေါ်တယ်ဒါကိုခေါ်ရပါတယ်တတ္တဝအများပေါ်မှာခန္ဓာဖြစ်လို့ဖြစ်စီ ဒေါသနဲ့ပေါ့လေဒေါသနဲ့ဆက်ပြီးတော့ကိုယ်ကိုဒေါသကြီးဖြစ်လာလို့ရှိရင်တော့စိတ်ဟာသူအချင်းစီပါလိုလားတဲ့မေတ္တာအစုတတ်တည်ချုပ်ခန်းကြတော့တော့ပဲဒီမေတ္တာအစုတတ်တည်ချုပ်ခန်းကြီးဆန့်ကျင်တဲ့သဘောကိုဒီရဌာနမှာ စိတ်နေခဏစိတ်နေခဏလို့ခေါ်ရတယ်။မေတ္တာဆိုတာအဲဒီမေတ္တာဆိုတာကဉာဏ်တော့ပုပ်ပြီးမှဆိုတာဉာဏ်ရှိတော့ရှိတယ်။ဒေါသဆိုတာထားလို့မရှိဘူး။ယံပွားတယ်။ယံဖြစ်တဲ့အခါရင်ဒေါသတွေဖြစ်ပြီးတော့မလိုအပ်တဲ့ ကျိုးမဲ့တွေဖြစ်တတ်တဲ့စီရင်တရားပါလို့ဒေါသဖြစ်ပြီးတော့မေတ္တာထားမှကျောင်းတဲ့တရားဆက်ဆံရေးကိုခေါ်ပြီးတော့ကျိုးကျေးဇူးတွေအများကြီးရှိတယ်ဆိုတာပါလေမေတ္တာပွားတဲ့ပုဂ္ဂိုလ်ချမ်းသာတာအရာချင်းအိမ်မဆိုးမမဲ့ချမ်းသာတာလိုခြင်းစိတ်မဆိုးရင်မမချင်းစသည်ပေါ်ဒီစတဲ့မျိုးတော့ပြတာပါလေအဲဒီအကျိုးတွေနားလည်တာဟုတ်တာ ဉာဏ်ရှိသွားရှိတယ်လို့ခေါ်တယ်ဉာဏ်တော့ပုပ္ပင်္ဂမလို့ခေါ်ပါတယ်အဲလိုဉာဏ်ရှိသွားရှိတဲ့ရှိသွားရှိပြီဆိုလို့ရှိရင်သူတို့ဘာရဲ့အကျိုးစီးပွားကိုလိုလားတဲ့သဘောတွေဖြစ်လာတော့ပါပဲလိုလားရုံနဲ့သူတို့ဘာအကျိုးစီးပွားဖြစ်အောင်လက်တွေ့ဒါကံရောက်ဝစီကံရောက်ဆောင်ရွက်တဲ့အနေအထားကြီးရောက်လာတော့ပါပဲ အဲဒီကကြားလို့ရှိရင်ဒီရဲ့စိတ်ကလေးဟာသူအကျိုးစီးပွားလိုလားတဲ့မေတ္တာနဲ့ဆိုဖြစ်တဲ့ခေါ်တဲ့သုဖာလေးဖြစ်တဲ့အခါမျိုးပါအဲဒီသဘောမျိုးရှိပါတယ်သူကတချို့ပင်ကြီးသားချင်းစလုံးနှောင်နိုင်ခြင်းဒီသားစုချင်းပေါ်တယ် တဏှာပါတဲ့ဖြစ်တည်လည်းရှိတတ်ပါတယ်။သို့သောအဲ့ဒီအဖြစ်တည်ရတော့တဏှာအကြီးကြီးရဲ့ဖြစ်ကိုမသိအကောင်းလို့ခင်တဲ့သဘောပေါ်လေ။တူတဲ့မောဟရှိတယ်မှာပါနေပါလား။အဲ့ဒီအခြေမျိုးကတော့မိစ္ဆာတွေမှာမထက်ပါဘူး။ ခန္ဓာအဲ့ဒီလိုလောဘလည်းမပါရဘူးဒေါသလည်းမပါရဘူးစီရင်တရားရှိရှိပြီးတော့ပေါ့လေအထူးသဖြင့်ဒေါသကြံသူကျဲတဲ့စိတ်ထားမျိုးသမီးစားသမီးမောင်တော်ရှုပ်မိသားစုကြီးဖြစ်တဲ့တဏှာအခြေမျိုးမဟုတ်ဘူးဆိုတာပေါ့လေဆန့်ရှင်းတဲ့အခြေကိုဆိုတာပါဒါကြောင့်လည်းစံကရမှာ အကျိုးရှိဖို့လိုလားတဲ့အနေနဲ့ဖြစ်တတ်ပါလေဒီနေရာဌာနမှာအကျိုးရှိပါဆိုတဲ့ဇာတိရှင်းနေဖို့တော့လိုပါတယ်ကျိုးရှိပါဆင်းရဲရှိပါတယ်လောကသားကြီးအတ္တပညာကြီးသိချပြီးတော့ အလုံးလုံးကြတဲ့ခါမှာထိုက်တန်တဲ့ခြေကိုရရအဲဒီခြေကိုရနေပြီးတော့စားစရာဝတ်စရာနေစရာရှားရှားလူလုံးကြီးကြီးတွေပေါ့လေဒါတွေတုံးဆွနိုင်တော့အောင်ပေါ့လေအချို့စီဝါဆရှိပါစီဝါဒီစီဝါတွေရှိလာလို့ရှိရင်စီဝါတွေလုံလောက်လို့ရှိရင်စောင်းပြီးပြည်လည်းပြီးတော့ ချမ်းသာတာမျိုးပေါ်လေတော့อืมအဲ့ဒါလိုဖြစ်စီခြင်းလားတမျိုးပါဆိုတော့ဘဝဟာအဲ့ဒါနဲ့မလုံလောက်ပါဘူးဒီကျေးမှုနယ်ထဲမှာတကယ်ကျိုးစီးပွားအစ်မှန်ကတော့ကုသတရားတွေပဲသက်သာပုဂ္ဂိုလ်ကျွလွန်စော်ကားပြီးတော့ ရှင်ကံကုကြီးစီလာပြီးဖြစ်စီဖြစ်တတ်တဲ့တာမှုခေါ်မှုအစရှိတဲ့ဘာတိတဲ့အကျင့်ဆိုးတွေပေါ့။အဲဒီအကျင့်ဆိုးတွေကိုရှောင်လာ။လင်ညာပြောခြင်းရတဲ့ချင်းအစရှိတဲ့နှုတ်ထွက်အကျင့်ဆိုးတွေကိုရှောင်လာ။ဒီတော့ဆင်းရဲကုသီတာတွေပေါ့လေ။အဲဒါတွေကိုရှောင်လာ။ ဒုက္ခပြည့်တဲ့ကိလေသာတွေကိုရိုးဖြတ်ဖြစ်အောင်ပေါ့လေနှိမ်နှင်းအားနဲ့အောင်ပြုလုပ်ပြီးတော့အပြတ်ရှင်းတာအဲဒါကတော့တတ်နိုင်လားစီလစိတ်ကသမာဓိစိတ်ကပညာစိတ်ကပါပဲအဲဒီသုံးမျိုးဟာသူကအကျိုးစီးပွားကြီးဖြစ်ခြင်းအကြောင်းပါပဲဒီအကျိုးစီးပွားသူတို့ကအကျိုးစီးပွား လက်ရှိအကျိုးစီးပွားနဲ့နောက်တမလွန်အကျိုးစီးပွားတဲ့အဲ့ဒါကြီးဖြစ်ခြင်းအကြောင်းတွေပါအဲ့ဒါကြီးကိုလည်းမြတ်စွာဘုရားလိုလားပါတယ်ကွာအဲ့ဒီလိုအကျိုးစီးပွားတွေဖြစ်ထွန်းခြင်းရဲ့အကျိုးစီးပွားတွေဖြစ်လာခြင်းရဲ့အကြောင်းဟာလူတွေဟာဘဝစင်တာအဲ ခုနအသီလတွေပြည့်စုံလာတော့သမာဓိတွေပြည့်စုံလာတော့အသိပညာတွေပြည့်စုံလာတော့ကိုယ်အမူအရာနှုတ်အမူအရာစိတ်ရဲ့စိတ်ထားလေးဟာအပြည့်ကြီးပြီးတော့သာရှင်းလာတယ်။ဤကြည့်လာတယ်၊နူးညံ့လာတယ်၊အေးချမ်းလာတယ်၊ဤတဲ့ရှာတွေဖြစ်လာတယ်။အဲဒါကမှလူအတိုင်းဝိုင်းတိုင်းမှာတကယ်အကျိုးစီးပွားအဖြစ်မှန်ပါပါပဲ။ အဲဒီလိုအကျိုးစီးပွားကိုလိုလားတဲ့စိတ်ကစုပြေတဲ့စိတ်ဒေါသကင်းတဲ့ဘောလေအဒေါသကင်းအဒေါသစိတ်အဲဒါမျိုးမှမေတ္တာအစေလို့ကျောင်းကမှာပြထားပါတယ်တဏှာပါတဲ့အဖြစ်ကတော့ သူကလွယ်လွယ်လေးရေးပတ်တယ်ရှင်ရတယ်အဲ့ဒီရှင်ရလို့ဖြစ်တဲ့ရှင်ရကတော့မခွဲနိုင်မခွာရဖြစ်တတ်ပါရှိခံရတဲ့ပုဂ္ဂိုလ်တမျိုးတည်းဖြစ်သွားပြီဆိုလို့ရှိရင်ဆုံးရှုံးမှုကြီးဖြစ်တော့တာပဲဆိုပြီးတော့ဝိနည်းမှုကြီးတောကကြီးအကြီးကျယ်ဖြစ်တာပါပဲတချို့လည်းယူနှံသွားတာပါ အဲဒီလိုအဖြစ်ဖြစ်ရောကတော့လောကမှာတော့လောကသားကြီးတဲမှာတရားပါတယ်ဒီချက်တော့အခြေကုန်လာရင်များပါတယ်အဲဒီလိုတဏှာနဲ့ဖြစ်တဲ့အချိန်မျိုးမဟုတ်ဘဲနဲ့သူတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်တကယ်အကျိုးစီးပွားအရှိမဖြစ်တဲ့ကိုရှင်တရားတွေပေါ့လေကိုရှင်တရားတွေရှိပြီးတော့ တကယ်ချမ်းသာစေချင်တာရှင်ပြည့်စေချင်တာဟောဒီအဖြစ်ကြီးကြည့်ပြီးတော့တဏှာရှင်ရှင်နဲ့ရင်ကြီးကြီးဖြစ်စေချင်တာအဲ့ဒီအခြေမျိုးကတော့တဏှာအဆွဲမပါတဲ့အတွက်မခွဲနိုင်မခွာရတော့ဒီလိုတော့မဖြစ်ပါဘူးမေတ္တာဆိုတာအဲ့ဒီဟာကိုပြောတော့ပါပဲအဲ့ဒီမေတ္တာကိုဖြစ်စီပွားစီရမယ်ဒီမှာ အဲ့ဒီလိုမေတ္တာစိတ်ဓာတ်မျိုးပွားများလို့ရှိသူဟာသူတို့ရဲ့အကျိုးရှိပါလေကိုလူလာတဲ့စိတ်ကြီးနေရာမှကြီးလာတယ်။ကြီးရမှထွားကျင်လာတယ်။နေရာမှများလာတော့တာပါပဲ။အဲဒီလိုဖြစ်လာပြီဆိုလို့ရှိရင်ဘုရားရာမှာပေါ့လေ။ ကိုရိုးကိုရှိရှိမထားတော့ကိုရိုးရှည်တန်းတင်တော့သူတစ်ပါးရဲ့အကျိုးကိုရှိရှုလာတတ်တယ်သူတစ်ပါးရဲ့အကျိုးကိုသာရှည်တန်းတင်လာတော့တာပါပဲအဲဒီလိုဆိုလို့ရှိရင်အလုံးလည်းပဲအဲဒီအားလျော်စွာလုတ်တက်လာတယ်ပရဟိတသာသူဘာရဲ့ချိုးစီပါလိုလာတဲ့စိတ်တွေဟောတယ်အဲလို ကြည့်ရှုလာလာတဲ့အတွက်ဘုရားရည်ကြည်မှုခေါ်တဲ့ရည်ကြည်မှုနဲ့ဆက်တဲ့အကျိုးရှိပါဘုဆောင်ရွက်ရမှာဘုန်းကြီးတို့ရန်တော်တွေဆိုရင်မကုံကြတဲ့ຢာတွေမကုံကြရအောင်စစ်တော်ကလေးဘောလေအစီအပြောင်းဘောလေဒီဘာမှတွေကိုလည်းညှိနှိုင်းတာတာနဲ့ဆက်ဆံတာတတ်ပါလေတော့ ဒါသာသနာနဲ့ဆက်တဲ့ရန်တော်များမှာထပ်ရှိရမယ်မေတ္တာတွေပေါ်နေရှိလာလို့ရှိရင်အဲ့ဒီလိုကိုဖြစ်လာတတ်ပါတယ်ဒီမှာသူများညာတာလကညာတာလလာတတ်သာသနာတရားရုံးနဲ့ပတ်သက်ပြီးတော့လည်းပဲရှင်ရင်လုံးတရားနဲ့ပေါ်လို့ညာညာတာတာဖြစ်လာတဲ့တော့ အဲဒီလိုဝိတ္တစိတ်ကြီးများလာပြီဆိုလို့ရှိရင်သူတို့ရဲ့အကျိုးစီးပွားလိုလားတဲ့အာရီကောင်းလာလို့ရှိရင်ဒီသားစုကြီးဆက်ဆံရေးမိတ်ဆွေကြီးဆက်ဆံရေးလုံဖို့ကံကြီးဆက်ဆံရေးအဲ့ဒီဆက်ဆံရေးမှာသိခံရတတ်တယ် သူများကစော်ကားပြီပဲလို့ခွင့်လွှတ်ခွင့်လွှတ်တတ်လာရဲ့ဒီပြီးတော့ကိုကျိုးတဲ့ဆွလွတ်လာတတ်တယ်ပြီးတော့တကူကောင်းတကူကောင်းဆန်တဲ့သဘောပေါ်ပြီးတကူကြီးအကျိုးလည်းဆွလွတ်တယ်ကိုကျိုးလည်းဆွလွတ်တတ်တယ်အဲနောက်ပိုင်းကဆန်တဲ့ ရှင်းလာတတ်တဲ့ကရုဏာတရားတွေလည်းရှင်းလာတတ်တဲ့တရားတွေလည်းပဲအလိုလိုပဲလိုက်လာတတ်တယ်ဒီတော့ဒီမေတ္တာစိတ်ထားကစိတ်ထဲခြင်းမဟုတ်ဘဲနဲ့ပေါ့လေနှုတ်ကရောကိုယ်ကရောမူရလေးတွေပါလာတာအပြောဆိုလေးတွေလည်းရေးကြည့်လာတာကိုသူကနားဝဲအောင် ကိုယ်ကလည်းပဲသူရလူရဲ့ဆရာကြီးကုကြီးကုကြီးလိုတဲ့စိတ်တက်ကြီးကုလည်းကုကြီးတာပေါ့လေစိတ်တော်စိတ်ထားပေါ်မှာပေါ့လေနောက်ပိုင်းကနှုတ်ထွက်လေးလည်းရည်ကြည်သိဝဲတယ်ကိုယ်ကလည်းရည်ကြည်သိဝဲတယ်ဒီတော့အဲဒီလိုနှုတ်အမူအရာနဲ့ကိုယ်အမူအရာမေတ္တာပါပါမှာ မေတ္တာအင်းအားကောင်းတယ်လို့ဆိုမှာပါပဲဘုန်းကြီးတို့မြန်မာခုမှာဒီမေတ္တာတူမှဆိုတဲ့စကားလေးရှိပါတယ်သူကဟန်ဆောင်ပါပဲတကယ်ကိုယ်ရောနှုတ်ကိုစိတ်လေးစိတ်ထားရော

နှုတ်ဝင်ရတယ်မေတ္တာပါတယ်ကိုယ်ဝင်ရစိတ်နဲ့စိတ်ထားရတယ်မေတ္တာပါတဲ့အမူအရာတွေဖြစ်ပြီးဆိုလို့ရှိရင်ဒီလောကကြီးဟာမေတ္တာနဲ့ထူထောင်ထားတဲ့လောကကြီးဆိုတော့ဆက်ဆံရေးထိခံမှုတွေကိုကြိုးစုမှုတွေအနစ်နာခံမှုတွေဆိုတာလူကောင်းသူကောင်းတွေမှာသူတို့ကောင်းတွေမှာထားရှိတဲ့တရားတွေလည်းပဲနောက်ပိုင်းကလိုက်လာတော့တာပါပဲ အဲ့ဒီလိုရောမေတ္တာစိတ်ကိုဖြစ်စီတာကိုဥပါဒနာလို့ခေါ်ပါတယ်ဖြစ်လက်စာကိုဒီစိတ်သားမျိုးတွေကိုဖြစ်လက်စာကိုတက္ကတက္ကတိုးပွားလောင်လုပ်တာကိုပွားလို့ခေါ်ပါတယ်အဲ့တော့မေတ္တာဖြစ်ပွားလာတယ်အဲ့တော့မေတ္တာပါဝလာခေါ်ရပါပဲ။မေတ္တာတည်းအားကောင်းလာပြီဆိုလို့ရှိရင် ကိလေသာကြီးကြီးလာတယ်ထွာလာတယ်များလာတယ်ဘောလေးအဲ့တော့မှအဲ့ဒါကိုဒါမေတ္တာပွားလို့ရင်အဲ့လိုဖြစ်တတ်ပါလေဒီကတော့ဒီမေတ္တာပွားတာလည်းပဲနှမျိုးရှိပါတယ်ကုသိုလ်ဖြစ်ရုံတာမီးသားကုသိုလ်ဖြစ်ရုံပွားတာလည်းဆံရအောင်ပွားတာလည်းသိရရှိပါတယ် ရုံရုံကုသိုလ်ဖြစ်ဦးပွားတာကတော့ဒုတိယဘုံမှာပဲအများဘုံမှာပဲဖြစ်ဖြစ်ပေါ်လေခုနပြောခဲ့တဲ့မေတ္တာစိတ်တွေပေါ်လေထားတာပါပဲမေတ္တာနဲ့ဆက်ဆံတာอืมအဲဒါကရိုးရိုးရိုးရိုးကုသိုလ်မေတ္တာကုသိုလ်ပါပဲဇံပြောက်ပွားတဲ့နည်းတွေကဆံကရောက်မှရှိပါတယ် အဲ့ဒါကြီးကတော့ပြောလို့ဖြစ်ပါဘူးအခုသတိပ္ပံတရားကိုတရားကအဓိကထားပြီးအထုပ်ကြတဲ့ယောဂီပုဂ္ဂိုလ်တွေဆိုတော့မေတ္တာစာရအောင်ကြွားတဲ့ကြီးပြောလို့ရှိရင်သတိထားအထုပ်ဖို့အချိန်ကြီးလဲသွားတယ်ဒီတော့ကုသိုလ်ဖြစ်ယုံပွားယုံညာလေးပေါ်လေးတလောက်ဆိုလုံလောက်ပါလား အဲမေတ္တာပွားတဲ့အခါရိုးရိုးကုသိုလ်ကောင်းမေတ္တာအဲကုသိုလ်ရာမှာပွားတာပဲဖြစ်ဖြစ်မေတ္တာဆံရောက်ပွားတာပဲဖြစ်ဖြစ်ဘယ်နည်းနဲ့ပွားပွားပေါ့လေမေတ္တာတစ်ချင်းကြောင့်ဒေါသတွေလွန်ကဲပြီးတော့ပေါ့လေဒီဘဝကိုဖြစ်လို့ဖြစ်စီစိတ်တည်းရှိခြင်းကြောင့်ကြားဆိုင်တဲ့အဖြစ်တွေပေါ့လေ အကျိုးမဲ့ပေါ့အကျိုးမဲ့တွေဒါတွေသိရပါတယ်ဒေါသကြီးအာကြီးတော့ဒေါသလိုလိုက်မယ်ဖြစ်ရှိရင်ရေးကြတာတို့တက်ဖြတ်တာတို့ပြီးတော့မနာလိုဝန်တို့ဖြစ်ပြီးတော့ဗောလေအဲမစားရမယ်တဲ့နဲ့တက်တာဖြစ်စီတာတို့ဟွန်းပြီးတော့ဒေါသတွေလွန်ကဲပြီးတော့ဗောလေ မတရားလုပ်တာလို့ဆိုတာဒါတွေဖြစ်တတ်တာပါပဲကွာဒါမေတ္တာတရားကင်းမဲ့ခြင်းကြောင့်ဖြစ်နိုင်တဲ့အပြစ်တွေပေါ့လေဆိုးကျိုးတွေပေါ့လေအကျိုးမဲ့တွေအဲ့ဒါတွေနားလည်ထားပါတယ်မေတ္တာပွားခြင်းရောက်ရနိုင်တဲ့အကျိုးတွေဒါတွေလည်းထိုက်တယ်ပြီးတော့သိထားပါတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ဟာဆင်းရဲတာကအရာတွေဆင်းရဲတာလို့တဲ့အိမ်မဆိုးတွေမမဲ့ဘူး ပြီးတော့နတ်ကြီးကစောင့်နေအာနတ်ကြီးကကူကြီးတဲ့လူကြီးကချစ်တယ်စသည်စသည်ပါလေဆက်တရုပ်တော့ရှိပါလေအဲ့ဒါလေးိတာပေါ်ခြင်းကိုရနိုင်တဲ့အချိုးတွေပေါ့လေဒါတွေလည်းသိရပါတယ်ဒီတော့ပိတာရဲ့အချိုးတွေတိထားတော့ပိတာပွားတဲ့နေရာမှာအာတိစီရောသိရှိအာရိအပြည့်ပေါ်ဒီဖြစ်လာတတ်တယ်ကအတိပ္ပယ်လည်းရှိတတ်တယ်ပိတာ သတ္တိရှိပါလားဆန္ဒလည်းပြောပါလိမ့်မေတ္တာတရားကိုလိုလိုချင်ခြင်းနဲ့ပါလိမ့်မေတ္တာဘာဝနာကိုလည်းဖွားလည်းတတ်ပါလိမ့်ကုသိုလ်ဖြစ်အောင်ပွားတဲ့ဤကတော့ပြိသမုဒ္ဒါနဲ့ပါဠိတော်မှာပြထားတဲ့အတိုင်းဟောရာဟွန်တုအပြပိတာဟွန်တု အနိဘာဝတုသုခိအထဏပရိဟာရံတုဆိုတာပေါ့သူပြောပေါ်မှာပဲဖြစ်အများပေါ်မှာပဲဖြစ်ဖြစ်အာလုံးတ attva တွေပေါ်မှာပေါ့ဒီမေတ္တာပွားဖို့လေးမျိုးပြထားပါတယ်အဲ့ဒီလေးမျိုးတစ်ခုချင်းရှင်းပြပါမယ်သူတယောက်ပေါ်မှာပဲဖြစ်ဖြစ်မေတ္တာပို့မယ်ဆိုရင်သူ့နာမည်လေးထည့်ပြီးတော့ဟောဒီဘယ်ပုဂ္ဂိုလ်ဆိုတာပေါ့ အုပ်စုလိုက်ပို့လို့ရှိရင်လည်းအုပ်စုလိုက်ပို့အများအတွက်ပို့လို့ရှိရင်လည်းအများပို့သဗ္ဗေသတ္တာအာလုတ္တဝါတွေသိရှိတ္တဝါတွေတ္တဝါတွေဆိုတော့သိရှိတ္တဝါတွေဆံလို့ရမမြင်ရတဲ့ကိုယ်ဝမှားပုံလေးတွေအစပေါ်တည်းမြင်ရတဲ့ကိုယ်ရည်ကြီးသင်္ချက်ကမြင်ရတဲ့တ္တဝါတွေဒီအကုန်လုံးပဲလှုပ်ရှားနေတဲ့တ္တဝါတွေမှာသိရှိတဲ့တ္တဝါတွေကအကုန်လုံးပါပါတယ် အဲဒီသတ္တဝါတွေအာရုံပြုပြီးတော့အဝိဓာဟွန်တုယံကင်းသူများဖြစ်ကြပါစေပေါ့ဒါပထမဆုံးဒီလိုဆက်ပြီးတော့ပြုပို့ရပါတယ်ယံစရာကယံယံယံသူယံယံစရာကအကျိုးမဲ့ဖြစ်တဲ့သဘောဟွန်းဒုက္ခပြည့်တဲ့သဘော အန္တရာယ်တိရတဲ့သဘောပေါ်ဒီမှာအဲ့ဒါတွေကိုဝေရခွဲပါလား။အဲ့ဒီဝေရကလည်းပဲရှင်ရရှိပါတယ်။အတူဝေရနဲ့အပြင်ဝေရတနည်းအားဖြင့်အနီးဝေရနဲ့အဝေးဝေရပါရှင်ရရှိပါတယ်။အတူဝေရဆိုတာကတော့အနည်းဆုံးအတူဝေရဆိုတာကတော့အဟုသို့တရားတွေပါပဲ။ ဒီတော့ကိလေသာတွေပါပဲမေတ္တာနဲ့စတဲ့ဝေဒကတော့ဒေါသပါပဲစိတ်ဖြစ်တာစိတ်ဆိုးတာအညှို့ထားတာပါလေညှို့ထားတာဆိုတာကအဲတစ်ချိန်ကြာလို့ရှိရင်သူ့ကိုအသာကြီးရအောင်ပေါ့လေမြက်အမြက်ကြီးရန်ဆိုးနေဖြစ်နေတာပါဒါလိုပါအဲ့ဒါဒီရှိနေအဲ့ဒါဒီဝေရခေါ်ပါတယ် အဲ့ဒါကတော့အကုသလဝေဒဒုတိယပြည့်ကိရိစာဝေဒလို့ဒီလိုဆိုပါတယ်အဆိုးဆုံးကတော့ယိတ္တနဲ့ဆက်ပြီးတော့ဒေါသဟာဝေဒပဲအရာမဲ့သူကတော့ပုဂ္ဂိုလ်ဝေဒဆိုတာကဉာဏ်သူပါပဲဘုရားဝေဒဆိုတာဉာဏ်ပေါ့သူပုဂ္ဂိုလ်တွေရှိတယ် တိရစ္ဆာန်တွေလည်းရှိတာပါပဲဒါတွေအဲ့ဒါတွေကပုဂ္ဂလဝေရလို့ခေါ်ပါတယ်အဝေးဝေရစောက်ရကောင်းတာကတော့အတွင်းနဲ့အလီရံကအတွင်းရံနဲ့အလီရံကစောက်ရကောင်းဆုံးပဲအဝေးပုဂ္ဂိုလ်ရံကတော့သိကြောက်စံမကောင်းပါဘူးကျုံလဲကျုံရဲပါလေဒီကတော့အတွင်းဝေရကတော့အလိုမကျလို့ရှိရင်ဒေါသကဖြစ်နေတာပါဒီပြင် လောဘဒေါသတွေလည်းဒါကြီးဖြစ်နေတာအကုသိုလ်ကြီးများနေတာတော့အချိန်ပြည့်လို့လို့အကုသိုလ်ကြီးများနေတာအတင်းကြကြအနိကဆုံးအန္တရာယ်ကြီးတဲ့သဘောတွေပေါ်နေအဲ့ဒါတွေရှိပါတယ်တော့အဝေရာဆိုတာအဲ့ဒါလိုအတွင်းရနေလည်းပဲကျင့်တယ်များဖြစ်ကြပါစေအပြင်းရအဝေးရလည်းကျင့်ကြပါစေဆိုတာပါဒီလိုသဘောမျိုးနဲ့ သူတော်ဘာပေါ်မှာပေါ့လေမေတ္တာစိတ်ကြီးဖြစ်ပေါ်စီရပါလေဒေါသအပါဝင်ကိလေသာရည်မငြိမ်းဘူးဆိုလို့ရှိရင်သူတို့နဲ့ရှင်တွဲနေတဲ့ဒေါသနဲ့ရှင်တွဲတဲ့အဝိဇ္ဇစိတ်တွေလောဘနဲ့ရှင်တွဲတဲ့အဝိဇ္ဇစိတ်တွေ ငွားနဲ့ရှင်တဲ့အာဟုဆိုစိတ်ကြီးဒီရည်လည်းပွားလာတော့တာပဲသူကပွားလာလို့သူတို့ရဲ့အဖြစ်ရှိနှိမ့်ဆက်ခံရပြီဆိုရင်သူတို့အလိုလိုက်ပြီးတဲ့အခါမှာတပ်ဖြာမှုခိုးမှုကာမတုံးကြမှုကိုရိုးခဲ့ပြီးတော့လိန်လာတော့တရားနဲ့တော့လိန်လာတော့ငွေစီဝါတောက်ရှိပြီးတော့ရံကားတာတို့စသည်ပေါ်တယ် ဒါကြီးပွားလာတော့တာပဲဒီလိုရန်ကြီးပွားလာတော့တာပဲအဲရန်ကြီးပွားလာပြီဆိုလို့ရှိရင်တော့ကနဘယဆိုတာပေါ့အမားကြီးကြည့်ပြီဆိုလို့ရှိရင်ဘယဆိုတာစိတ်တုဒါဆဆိုတာပေါ့စိတ်ထိတ်လန့်မှုတွေပေါ့မှတ်ထားတဲ့ပုဂ္ဂိုလ်တွေဟာအဲ့လိုမပြောဘူးစိတ်ကြီးထိတ်လန့်ကြတာဟာဒါတွေလုတ်ခဲ့ပြီ ဥရိနဲ့မကင်းတဲ့အလုပ်တွေလုပ်ပြီဆိုလို့ရှိရင်ကတော့တစ်ချိန်ချိန်တော့ဥရိနဲ့အရေးယူခါတော့ပါပဲအခန်းခါတော့ရဲရဲအခန်းခါတော့မှပဲစသည်ပူပန်းနေတာပေါ့နာပါပြီဆိုတော့ကိုကိုကိုအပြစ်တင်တာအရှင်သေးတာပေါ့လေအတ္တလူတော်ဘုရားခေါ်တယ်ဒီတော့ဝိချင်းတရားကြီးသူတော်ကောင်းတွေရဲ့ကိရခါတာလူဆိုးပဲဆိုတော့အကိရခါတာဒါပရာလူတော်ဘုရားခေါ်တယ် ပြီးတော့တန်တပြရဆိုတာပေါ့လေခုနအခြားပုဂ္ဂိုလ်တွေကတုံ့ပြန်လို့ရှိရင်လည်းခံရမယ်လောကီဥပဒေကရေးယူခံရလို့ရှိရင်လည်းပဲတန်တင့်မှာပေါ့လေတန်တပြရဆိုင်ပါစေတနာကရုပ်ထားတယ်ဆိုတော့ဆရာပြဘွားတွေမှာလည်းပဲစေတနာဆိုးကအကျိုးပေးတော့အဆိုးပဲရှင်ပါအဆိုးကျိုးတွေမကောင်းတဲ့ကျိုးတွေရတာပါ အဲဒါဒုပတိဘုရားခေါ်ပါတယ်အတွင်းရမငြိမ်းလို့ရှိရင်ကြောက်ချင်းပေးတွေဆိုင်လာတတ်တယ်အတွင်းရလည်းငြိမ်းပြီးတော့ကြောက်ချင်းပေးတွေကိကြပါစေလို့ဒီလိုဒိဋ္ဌိရပါတယ်ိတ်ပြီးတော့ထိရောက်တဲ့မေတ္တာပွားလို့ပါပဲအမှန်ကောင်းပါတယ်ဆိုတော့ အတွင်းအင်းဆုံးရာမငြင်းလို့ရှိရင်ဆုတ်ချင်းလေးတွေစိတ်သက်တယ်လို့ဆိုတော့အတွင်းကငြင်းလို့ရှိရင်တော့ဆုတ်ချင်းလေးမဆိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဆေကုဏဝေရနဲ့ဘယလူတွေမှာဆိုလို့ရှိရင်အခြေခံခွင့်တရားပြည့်စည်တာပေါ့တတ္တာခိုးတာကမ္မ၃ချမ်းတော့ လိန်တာဘုရားရှိခိုးတောက်ရှိတာတရားမတစ်စိရန်ကားတာပေါ့လေဒီမှာအဲ့ဒါကြီးအဲ့ဒါကြီးဟာသောဘဒေါသမောဟအနိကအတွန်းကြီးရနေပေါ့လေစုပွက်တောင်းကြနေတာပဲယန္တိပွားနေတာပဲယန္တိမကျဘူးယန္တိပွားလာပြီဆိုလို့ရှိရင်ခုနစောစောကပြောခဲ့တဲ့အတ္တလူဝရဘယပေါ့လေ အဲ့တော့ဒီလိုပဲစိုက်တာပဲဒီမှာဟွန်းရရင်ဝီဆိုလို့ရှိရင်အဲ့ဒီဘုရားတွေလည်းပဲကျင်းတော့တာပါပဲဒီမှာဘယ်လောက်ထိရောက်တဲ့မေတ္တာပူလေးတွေဆက်စဉ်းစားကြည့်ကြပါထုတ်လိုက်လို့ရှိရင်တော့ငါးပါးတိကလုံလုံရဖြစ်ကြပါစေ။ငါးပါးတိကထိနိုင်ပြီးရဖြစ်ကြပါစေ။ငါးပါးတိကထိနိုင်ပြီးတော့ဗောလေ ပြီးရင်လည်းထိနေသူဘာလည်းပဲဒုက္ခမပေးဘူးရောဖြစ်ကြပါစေဒါပါပဲသိကောင်းတဲ့တရားဖို့အခုပြောခဲ့တဲ့ဟာကတော့ဒေါသလောဘဒေါသမောဟအထူးသဖြင့်ဒေါသဖြစ်တမအတွင်းရာလေးလုံးရာကျင်းပုံလေးတွေကိုလည်းခင်းတဲ့အတွက် ကျိုးရတာဒီဘောလေးဒါလိုက်ကြပါတယ်တော့တော့ဒီအမတဆင့်ဆက်ပြီးတော့စိတ်မချမ်းသာမှုဒေါမနတာနဲ့ကိုယ်မချမ်းသာမှုဒုက္ခတွေပေါ်ပြီးကျင်းပုံလေးတွေလည်းပဲဆက်ပြီးတော့ပြောပြရှိပါသေးတယ်တဏှာကြီးပြည့်တော်တာဟောလို့ဒီနေ့တော့ဒါလောက်ပဲပြောကြအောင်လို့